အခန်းကြီး59ဒါဝိဒ်သည်ဥမေ၌ရှောလူထံမှထွက်ပြေးသောအခါဆတ်ဆိုသောဆာလံခန်းငယ်1မှ4အိုဖျားသခင် အကျွန်ုပ်ကိုတနာတော်မူပါတနာတော်မူပါဘေးမလွန်မီတိုင်အောင်အကျွန်ုပ်၏ဝိညာဉ်သည် ကိုရော့ကိုခိုလုံပါ၏အတောင်တော်အရိပ်၌ခိုလုံပါ၏ ငါသည်အမြင့်ဆုံးသောဘုရားသခင်ငါအမှုကိုပြီးစည်းစေတော်မူသောဘုရားသခင်ကိုအော်ဟစ်မည်။ကောင်းကင်ကလက်တော်ကိုဆန့်တော်မူမည်။ငါကိုကိုက်ဆန်းအံ့သောသူကိုအရှက်ခွဲသဖြင့်ငါကိုကယ်တင်တော်မူမည်။ဂုဏာတော်နှင့်တစ္ဆာတော်ကိုဘုရားသခင်စေလွတ်တော်မူမည်။ငါဝိညာဉ်သည်ရှင်သည်စုထဲမှနေရ၏။ဒေါသမီလောင်လျက်ရှိသောလူသားတို့တွင်ငါအေးရ၏ သူတို့တွားတို့သည်လှန်နှင့်မြားဖြစ်ကြ၏သူတို့ရှာသည်လည်းထက်သောတန်လျက်ဖြစ်၏အငယ်ငါမစတဲ့အိုဖျားသခင်ကောင်းကင်မြင့်သည် ထက်ကိုရောကြီးမြင့်တော်မူစေတည်းမြေကြီးတစ်ပြင် လုံးကိုဘုံတော်လွှမ်းမိုးပါစေတည်းသူတို့သည်ငါတော်ရလမ်း၌ကြော့ခွင်းကိုပြင်ဆင်ကြပြီငါဝိညာဉ်သည်နှိမ့်ချလေရှိ၏ငါရှိ၌တွင်ကိုတူးချပြီးမှ ကိုတူးသောတွင်တဲ့သို့ကိုကြကြပြီ။အိုဖျားသခင် အကျွန်ုပ်နှလုံးသည်တည်ကြည်ပါ၏။အကျွန်ုပ်နှလုံးသည်တည်ကြည်ပါ၏။တည်ခြင်းဆိုပါမည်။ချီးမွမ်းထောမနာပြုပါမည်။အိုငါဝိညာဉ်နိုးလော့။တယောနှင့်ဆောင်းတို့နိုးကြလော့။ငါလည်းစောစောနိုးမည်။အိုထာဝရဖျားပရိသတ်အလယ်၌ကိုရော့ကိုချီးမွမ်းပါမည်။ လူမျိုးတို့တွင် ကိုရောအားထောမနာတည်ခြင်းဆိုပါမည်အကြောင်းမူကားကရုဏာတော်သည်ကောင်းကင်သို့၎င်းတစ္ဆာတော်သည်မိုးတိမ်သို့၎င်းမိပါ၏။အိုဖျားသခင်ကောင်းကင်မြင့်သည့်ထက် ကိုရောကြီးမြင့်တော်မူစေတည်းမြေကြီးတွင်လုံးကိုဘုံတော်လွှမ်းမိုးပါစေတည်း